အခန်းကြီး15အငယ်1မှ9အိုးထာဝရဘုရားတဲတော်၌အဘယ်သူသည်တဲရပါမည်နည်းတန်ရှင်သော တောင်တော်ပေါ်မှအဘယ်သူသည် နေရပါမည်နည်းဟုမူကားဖြောက်မှတ်သောအခြင်းတရားသောအမှုကိုပြုကျင့်၍တစ္ဆာစကားကိုစိတ်နှလုံးပါလျက်ပြောထသောသူတစ်ပါး၏အထရေကိုပြည့်စေခြင်းငှာပြောဆိုခြင်းကိုနှင့်ဆက်ဆိုင်သောသူ၏အကျိုးကိုပြမှားခြင်း ကိုနှင့်ဆက်ဆိုင်သောသူကိုလည်းကဲ့ရဲ့ခြင်းကိုရှောင်ထသောဆိုးရုပ်သောသူကိုအယုတ်ဟု၍ထင်မှတ်လျက်ဒါဝရဖျားအားကြောက်ရွံ့သောသူကိုယိုသေးထသောကိုအကျိုးပြရတော်လဲကိုချိန်ဆိုသောတစ္ဆာဂရိကိုမပြက်ကိုငွေကိုချေး၍အတိုးမယူအပြစ်မရှိသောသူ၏တစ်ဖက်မှတဆိုးကိုမခံဘဲကျင့်သောသူသည်လှုပ်ရှားခြင်းနှင့်အစဉ်အမြဲကင်းလွတ်လိမ့်သည်